ကျေးဇူးတော်ရှင်အက္ကမဟာပဏိတမဟာစီဆရာတော်ဘုရားနဲ့တန်ဃာတော်အဖွဲ့တနင်္လာနေ့ကလှုပ်ဆောင်ခြင်းများကိုအစီအခံပြစေခင်ဗျာဝယ်ရှင်တာမြို့တော်ဗုဒ္ဓဝိဟာရအကြောင်းတိုင်းမှာမနေ့9နာရီက7နာရီခွဲအထိဆရာတော်ဦးဇနကနဲ့ဆရာတော်ဦးအက္ကဓမ္မတို့ကဝိပဿနာတရားရှုနည်းထိုင်နည်းတရားအထုံနည်းများကိုဟောပြောပြသပြီးတော့တရားစစ်ဆေးမှုများကိုဆောင်ရွက်ခဲ့ကြပါတယ်အဲတော့မွန်လွန်ပိုင်းမှာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားနဲ့တန်ဃာအဖွဲ့ဟာ ဝါရှင်တန်မြို့တော်ကထင်ရှားကျော်ကြားတဲ့ဌာနကြီးများကိုလေ့လာရေးခရီးထွက်ပါတယ်။အဲ့ဒီလေ့လာရေးခရီးအတွင်းမှာကျွန်တော်များ VOA အမေရိကန်တန်လွင့်ဌာနကြီးနဲ့တကွမြန်မာပိုင်းတန်လွင့်ဌာနကိုပါကြွားရောက်ချီးမြှင့်တော်မူတဲ့အတွက်အမေရိကန်အသံအဖွဲ့ဝင်ဦးတန်းရာသားများနဲ့တကွမြန်မာပိုင်းစီစဉ်မြန်မာအဖွဲ့ဝင်အားလုံးကပိတိသောမနတာနဲ့ကိုရင်ဝမ်းမြောက်စွာနဲ့ဖူးတုခွင့်ရရှိကြပါတယ်။ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကဗုဒ္ဓဓမ္မကိုဟောကြားရန်အတွက်အမေရိကန်ပြည် အနောက်ဘက်ကမ်းခြေ Los Angeles San Francisco မြို့များမှတဆင့်ဝါရှင်တန်မြို့တော်ကိုဆက်ရောက်လာကြောင်းမြဲကံပြည်ကိုမရောက်ခင်ဗုဒ္ဓတရားတော်ပြန့်ပွားမှုဟာနေပါသေးတယ်လို့ထင်မြင်မိကြောင်းအခုအမေရိကန်ပြည်ကိုရောက်ရှိလာပြီးတဲ့နောက်မေတ္တာတရားတော်နဲ့တကွဗုဒ္ဓတရားတော်ဝိပဿနာတရားတော်ကိုလေးလေးနက်နက်လိုက်နာကျင့်သုံးနေတာကိုတွေ့ရတော့အားရကျင့်နာဖြစ်မိကြောင်းမြင်ကြတော်မူပါတယ်။အမေရိကန်ပြည်မှတဆင့်အင်္ဂလန်၊ဟော်လန်၊ဆွစ်ဇာလန်၊ပြင်သစ်အနောက်ဂျာမနီနိုင်ငံများကိုဗုဒ္ဓတရားတော်ပြန်ပွားရေးအတွက်ခရီးဆက်မဲ့အကြောင်းကိုလည်း မြင်ကြတော်မူပါတယ်ကဘာတော်လုံးကိုဘာသာပေါင်း38ဘာသာနဲ့နိုင်မပြတ်အတန်လွှင့်နေတဲ့အမေရိကန်အတန်တန်လက်ဌာနလုံငါအရရက်ကိုလည်းမာစီဆရာတော်ပြန်တဲ့တန်ခါဖွဲ့ဟာအသေးစိတ်စီးပူလေ့လာခဲ့ပါတယ်။အဲဒီနောက်ဝါရှင်တန်မြို့တော်ကအမေရိကန်အတန်အတန်လက်ဌာနနဲ့ဒလဝဲကုန်းမှာရှိတဲ့လကဘာခရီးစဉ်ဆောင်ရွက်တဲ့အမေရိကန်အာကာသပြတိုက်ကိုတွားရောက်လေ့လာခဲ့ပါတယ်။ညပိုင်းဗုဒ္ဓဝိဟာရကျောင်းတိုက်မှာ9နာရီခွဲမှ9နာရီခွဲ ထိတရားပွဲမှာတော့ ဆရာတော်ဦးဇနကကအင်္ဂလိပ်ဘာသာမြန်မာဘာသာနဲ့တရားများဟောပြောပါတယ်။ယုံနံကိုအမှန်တိုက်မသိမမြင်လိုချင်တတ်မဲ့နှစ်သက်တွေ့တာမှုတွေကြောင့်စင်ရဲ့ခြင်းတွေဖြစ်ပေါ်ရကြောင်းဒါကြောင့်စင်ရဲ့ခြင်းချုပ်ငိမ့်ပြီးတော့ချမ်းသာလိုရင်လိုချင်တတ်မဲ့မှုကိုဖယ်ရှားလိုကင်းနိုင်တဲ့အတိမှန်အမြင်မှမျိုးရရှိရအောင်တတိပဋ္ဌာန်တရားကိုနိညာမပြအချိန်ညာတိုင်းပွားများအားထုတ်သင့်ကြကြောင်းဟောကြားတော်ပါတယ်။အဲဒီတော့တရားနာသူပြေးတာအားလုံးကို 15မိနစ်ကြာမြတ်တရားထိုင်စီပါတယ်အဲ့ဒီတရားထိုင်ပြီးမှတော့အဲ့ဒီနေ့ဖို့အစီအစဉ်ရုပ်သိမ်းလိုက်ပါတယ်ယေဇူတော်ရှင်မဟာစီဆရာတော်ဘုရားနဲ့တန်ခါဖို့များဟာကျမ်းမာပဂတိချမ်းသာစွာရှိကြောင်းသတင်းပေးပို့လိုက်ရပါတယ်ခင်ဗျာ